တံပဇိညတံပဇိညဆိုတာဘာအဓိပ္ပာယ်ရှိပါတယ်ရုပ်အမျိုးမျိုးနံထွေတွေဘာဖြစ်တော့ ရုပ်အမျိုးမျိုးနာအဖျားဖျားကိုမှန်စွာသိခြင်းဟုတ်ကဲ့လားပါတယ်တော့ရုပ်အမျိုးမျိုးနာအဖျားဖျားကိုမှန်ကန်စွာသိအောင်ဘယ်လိုလုပ်မလဲရှုရမှာပေါ့ ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းရှုရမယ်ရုပ်ဆိုတာဘာလဲခန္ဓာကိုယ်နဲ့ဆက်သမျှရုပ်နာမ်ဆိုတာကရောစိတ်နဲ့ဆက်သမျှနာမ်ဟုတ်လားလွယ်လွယ်ပြောတော့ဒီလိုလဲပြောချပြောကြရသေးတယ်ဘယ်လိုလဲဆိုတော့ ရုပ်ဆိုတာမသိတဲ့မသိတတ်တဲ့သဘောနာမ်ကတော့သိတတ်တဲ့သဘောဟုတ်လားရုပ်ကပါလေနာမ်ကဒါဖြင့်လူသေးသွားတဲ့အခါကျတော့အဲ့ဒီသေးတဲ့အလောင်းကောင်ထဲမှာ နာခေါ်တဲ့စိတ်ရှိသလားမရှိဘူးလားမရှိတော့အဲ့ဒီရုပ်အလောင်းကောင်ကသိတတ်သလားမသိတတ်ဘူးလားသိကြသလားသူ့သွားခေါ်သိပါမလားသူ့သွားစကားပြောသူသိပါမလားဒါဖြစ်ရင်လူသေးတဲ့အခါ သင်္ချိုင်းကုန်းမှာဖြစ်စေရေခဲတိုင်းနာမှာဖြစ်စေလူတွေကိုတရဏဂုံတင်နေမဟုတ်လားဟုတ်လားတရဏဂုံတင်နေဆိုတာမြတ်စွာဘုရားကို အာကိုရာဟူ၍ယုံကြည်စိက္ကပါ၏မြတ်စွာဘုရား၏တရားတော်မြတ်ကိုအာကိုရာဟူ၍ယုံကြည်စိက္ကပါ၏မြတ်စွာဘုရား၏တပိသသံဃာတော်များအပေါင်းကို အာကိုရာဟူ၍ယုံကြည်စိကပ်ပါ၏လို့အဲ့ဒါလို့ဆိုတာမဟုတ်လားအဲ့တော့သေတဲ့လူကအဲ့လိုယုံကြည်စိကပ်တတ်သလားစိကပ်ဘူးမစိကပ်တတ်ဘူးလားဒါဖြင့်အဲ့ဒီသေးတဲ့အလောင်းကောင်ပေါ်တရဏဂုံရောက်မလားမရောက်ဘူးလားမရောက်ပါဘူးဗျာ။ဘာကြောင့်တော့ သူကသိတတ်တဲ့နာစိတ်မရှိလို့သူမှဘာပဲရှိသလဲယုတ်ကသိတတ်သလားဒါဖြင့်သူနာသွားပြီးတော့ဗုဒ္ဓံတရဏံကိစ္ဆာမိဆိုလို့သူသိလားမသိပါဘူးခင်ဗျာဒါဖြင့်မသိဘဲနဲ့ဘလို့သွားလုံနေကြတော့အယူမားနေလို့ ဒီလိုပဲလုပ်နေကြတယ်မဟုတ်လားอืมတချို့မှာအဲ့ဒီသရဏဂုံသီလဆောက်တည်ကနေမှာခေါင်းနာသွားပြီးခေါ်သေးတယ်မဟုတ်လားဟိုဘွားရေးတရားနာရအောင်မခေါ်ဘူးလားတချို့ကြခေါ်ရုံမကဘူးခေါင်းခေါက်သေးတာနော်ခေါက် ခေါင်းကိုလက်ကလေးနဲ့ခေါက်ပြီးခေါ်သေးတယ်အထက်ကသိလားသိပါဘူးဟွန်းတချို့ကြတယ်လည်းပဲတရဏဂုံအလောင်းကောင်မမရောက်ခဲနေမှဆိုလို့မလို့ရောက်အောင်ဆိုပြီးဟဲ့ခေါင်းဖွင့်ခေါင်းဖွင့်ဆိုပြီးတော့မျက်နှာနာခေါင်းအောက်လျှောဖွင့်ထားတယ်ဟုတ်လားပါလေးဖော်ထားအဲအဲ့ဒါတရဏဂုံရောက်အောင်လို့ မဟုတ်ဘူးလားရောက်လားမရောက်ဘူးလားဘာလို့မရောက်တော့မသိလို့ဟုတ်ကလားဒါဖြင့်ဘာဘာကြောင့်များအဲ့လိုလုပ်နေကြတာလဲရောက်လိမ့်မယ်ထင်လို့လုပ်တာလားဟောဒါဖြင့်ရောက်လိမ့်မယ်ထင်လို့လုပ်ရင် သူတို့ထင်တဲ့အတိုင်းရောက်သလားမရောက်ပါဘူးဘာလို့မရောက်တော့ အေးဒါဖြင့်အဲ့လိုရောက်လိုက်မယ်ထင်လို့ခေါင်းဖွင့်ပြီးတရဏဂုံတင်နေဆိုရင်အဲ့ဒီလူတွေနားလည်လို့လားနားမလည်လို့လားဟုတ်ကလားဒီပရိသတ်ကတော့နားလည်သလားမွေတဲဟုတ်ပါလားဒါဖြင့်သေတိုင်းသေတိုင်းအဲ့ဒါလိုပဲလုပ်တယ်မဟုတ်လား ဒါပြင်နားလည်တဲ့လူတွေများသလားမလည်တဲ့လူတွေများသိကြလားဒါပြင်သူတို့နားလည်အောင်ဘယ်လိုလုပ်အောင်နော်မရဲဩကံနဲ့တမလန်စာအုပ်ဖောက်ခင်ရမယ်အေးဟွန်းကံနဲ့တမလွန်ထဲမှာပါလာအဲ့ဒါပါပါပါဗျာဟွန်းအဲ့ဒါကို အဖြေအမျိုးမျိုးပြောကြတယ်တချို့ကအဲ့ဒီအလောင်းကောင်နာမှာတရဏဂုံတင်တယ်ဆိုတာတဲ့အလောင်းကောင်ကိုတင်တာမဟုတ်ပါဘူးတဲ့အသက်ရှင်တဲ့လူတွေကိုတရဏဂုံတင်တာပါတဲ့အဲ့လိုပြောကြတာအဲအဲ့လိုတော့မယူဆနိုင်ဘူးလားအေးဗျာလက် အသက်ရှင်တဲ့လူတရဏဂုံတင်တာလဲရှာရှာပါပါသင်္ချိုင်းကုန်းမှာသွားတရားဟုတ်လားအဲတရဏဂုံတင်စရာနေရာရှာလို့တော့မဟုတ်လားအဲသင်္ချိုင်းကုန်းသွားတရားအဲ့တော့အဲ့လိုဆိုရင်တော့ဟုတ်နိုင်ပါမလားဟုတ်ပါဘူးဗျာအဲဒါပြင်ဘယ်လိုမှဟုတ်မလို့ ဘယ်လိုဆိုရင်ဟုတ်မလားတရဏဂုံတင်တယ်လို့ခေါ်ထားတော့လည်းပဲတကယ်တော့တရဏဂုံတင်ရုံမဟုတ်ဘူးသီလလည်းယူရမဟုတ်လားသီလယူပြီးတော့ပစ္စည်းဝတ္ထုတွေသင်္ကန်းဆိုင်တဲ့ဝတ္ထုတွေလည်းတန်ဃာတော်တွေလှူတယ်မဟုတ်လားလှူပြီးတော့ကဘာလုပ်သေးတော့ဘာလို့အမျှဝေတာတော့ သေသွားတဲ့ပုဂ္ဂိုလ်ဟာတကယ်လို့များပြိတ္တာဘဝမှာသွားပြီးဆင်းရဲရနဲ့ဖြစ်ရင်တရားပြုတဲ့ကုသိုလ်ကို သူသိပြီးသူသိပြီးတော့ဝမ်းမြောက်ဝမ်းသာတာရုအနုမောဒနာခေါ်နိုင်တဲ့အပြည့်အတွေ့သူတဏ္ဍမှာကုသိုလ်စိတ်တွေဖြစ်တယ်အဲ့ဒီကုသိုလ်စိတ်ကြောင့်သူ့မှာကောင်းကျိုးချမ်းသာတွေရပါစေဆိုတဲ့ရည်ရွယ်ချက်နဲ့ အမျှဝေတာမဟုတ်လားဒီလိုဆိုတော့အဲ့ဒီတင်ញံကုန်းမှာအဲ့ဒါလိုအမျှဝေတာမှန်သလားမှားသလားမှန်ပါတယ်ဖေယာဟုတ်တယ်မဟုတ်လားသေတဲ့လူကသူ့မှာစင်စင်ရဲရဲဖြစ်နေတော့အဲ့ဒီနာမှာ ကုသိုလ်ပြုမှာကိုလမ်းမျောရင်လည်းမျောနေမှာပေါ့ မမျော်ပဲနေလည်းပဲဒီကအမြအမြဆိုရင်သူကြားမှာပေါ့မဟုတ်ဘူးလားအဲ့လိုဆိုလို့ရှိရင်ငါရည်ရွယ်ပြီးကုသိုလ်ကောင်းမှုတွေပြုကြတယ်ဆိုဝမ်းမသာဘူးလားဝမ်းသာတော့အဲ့ဒီစိတ်ကပါစိတ်တော့ကုသိုလ်စိတ်ဆိုတော့ဘာအကျိုးရစေမလို့ဟုတ်ကဲ့လား ဒါဖြစ်ရင်သရဏဂုံတင်တယ်လို့ခေါ်တော်လည်းပဲတကယ်လောက်တာကတော့ဒါနပြုပြီးတော့အမျှဝေတာပဲမဟုတ်ဘူးလားအဲ့လိုဆိုရင်တော့သဘာဝကြလားမကြလားကြပါတယ်အဲ့လိုဆိုရင်သဘာဝကြတယ်ဒီတော့အဲ့လိုဒါနကုသိုလ်ပြုပြီးအမျှဝေတာတော့သင်္ချိုင်းမှလည်းဝေနိုင်တာပဲ အိမ်မှာလည်းဝေနိုင်တာပဲဘယ်နေရာရောက်ရောက်ကုသိုလ်ပြုတဲ့အခါအမြောက်ဝေလို့မရဘူးလားဒါပေမဲ့အဲ့ဒီသင်္ချိုင်းမှာဆိုတော့သေပြီးခါစားဖြစ်တဲ့အတွက်ပို့ပြီးတော့သေကွယ်လွန်တဲ့ပုဂ္ဂိုလ်ကသိရှိနိုင်တယ်ဆိုတဲ့သဘောနဲ့ဝေရတာမဟုတ်လားဒါကလည်းကွယ်လွန်တဲ့ပုဂ္ဂိုလ်ကသူ့စင်စင်ရဲရဲပြိတ္တာဘဝ ဖြစ်နေမှသာသူကသာဓုခေါ်နိုင်မှာပဲအဲ့ဒီအချိန်မှာသူကသေတဲ့လူကသေပြီးပြီးချင်းနတ်ပြည်မှာသွားပြီးတော့နတ်ပြည်မှာမှာနတ်သမီး900နဲ့စံစားနေပြီဆိုလို့ရှိရင်တော့အဲ့ဒီအချိန်သူသိမလားမသိဘူးအဲ့လိုဆိုသူဝမ်းသာနိုင်မှာမလားဝမ်းသာနိုင်ဘူးဒီလိုဆိုသူအကျိုးမရဘူးပေါ့ သူအကျိုးနဲ့သူဖြစ်နေပြီမဟုတ်လားသူအကျိုးကပါလဲအဲသူလူဘဝကပြုတဲ့ကုသိုလ်တွေကြောင့်နတ်ပြည်မှာကောင်းကျိုးချမ်းသာတွေသူရနေပြီဟုတ်လားအဲ့တော့သူမသိလည်းပဲကိစ္စမရှိဘူးသိတဲ့တခြားတခြားပြိဿတွေကသိလို့ဝမ်းသာရင်သာဓုခေါ်ရင်သူတို့ကအကျိုးမရဘူးလားမရပါဘူး ရတယ်ဒါဖြင့်အဲ့ဒီပုဂ္ဂိုလ်ကိုရည်စူးပြီးတော့ကွယ်လွန်သူကိုရည်စူးပြီးကုသိုလ်ပြုတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကဘာကျိုးရအဲဒါနပြုတော့ဒါနကုသိုလ်ရဲ့အကျိုးရတာပေါ့သီလဆောက်တည်တော့လည်းသီလကုသိုလ်ရဲ့အကျိုးရတာပေါ့ဟုတ်တယ်မဟုတ်လား အဲ့တော့သေသူလဲရရှင်သူလဲရမဟုတ်လားသေသူလဲရရှင်သူရဲ့လဲရအဲ့ဒီရွယ်ချက်နဲ့လှုပ်တာပဲဒါပေမဲ့အခေါ်ကဘယ်လိုခေါ်တာတော့သရဏဂုံတင်တယ်လို့ခေါ်တာတော့စဉ်းစားစရာဖြစ်မနေဘူးလားဖြစ်နေပါ တို့တက္ကသိုလ်ဓမ္မသဘင်စာအုပ်ထဲအဲ့ဒါတွေတော်တော်ပြည့်ပြည့်စုံစုံရေးထည့်လိုက်တယ်ဟောတော့ကတော့နည်းနည်းပဲဒါပေမဲ့အမှန်တရားလက်မခံနိုင်တဲ့သာသနာရေးဦးစီးအဖုန်ကြီးတွေကအဲ့ဒါတွေဖြုတ်လွှတ်လိုက်တယ်ဒါကြောင့်မလို့တက္ကသိုလ်ဓမ္မသဘင်နဲ့အဲ့ဒါတွေမပါဘူးပါရင်တော့အဲ့ဒီကလေးကသိရမှာ တက္ကသိုလ်ဓမ္မသမင်ထဲမှာတပိတ်တို့ဆွန်းတို့အကြောင်းပါတယ်မဟုတ်လားအဲအဲ့ဒါနဲ့ပတ်သက်လို့ဒါတချို့ယူဆတာတွေရောအဲ့တော့သဘာဝကြကြယူဆပုံရောအဲ့ဒါကြေးထည့်လိုက်တယ်စာမျက်နှာ30လောက်ရှိတယ်အဲ့ဒါကိုအများလက်ခံထားတဲ့သရဏဂုံတင်တဲ့အယူဆနဲ့မတူလို့နဲ့တူပါတယ် အာစာစစ်တဲ့ဘုန်းကြီးတွေကအဲ့ဒါဖြုတ်ချထားတယ်ကောင်းလားမကောင်းလားဘာဖြစ်လို့အမှန်မသိရဘူးပေါ့မဟုတ်လားအဲ့လိုနဲ့ပဲမျက်စိကန်းနေကြတော့မဟုတ်လားမျက်စိကန်းနေစရာအမှန်သိတာပြောတာလားမသိတာပြောတာလား ထိုတရားကလည်းဘယ်ရောက်တော့ယုံနဲ့နံပြောတာပဲဘယ်ရောက်တော့ဟင်ယုံနဲ့နံကနေဘယ်ရောက်သွားတော့ယုံနဲ့နံကနေဒီယုတ်ပဲရောက်သွားတော့ဘောဟုတ်ဘူးလားကဲဒါဖြင့်ဒုပရိသတ်တော့နားလဲပြီလားအဲနားလဲရနားလဲတဲ့အတိုင်းကြည့်ရမယ်ပြီးတော့သွန်သုတ္တသဘိတ္တလည်းပဲရည်ရွယ်ချက်တချို့ မှားနေတာမရှိဘူးလားရှိပါတယ်ဗျာဘယ်လိုများမှားနေတော့ဟမ်ဘယ်လိုရည်ရွယ်ချက်နဲ့ဆွန်းတို့တပိတ်တို့တော့သိပြီးတဲ့နောက်နောက်ဘဝမှာစင်စင်ရဲရဲပြည့်ကြဘဝမှာအစာစင်ရဲအနေစင်ရဲ ဆင်းရဲနေတဲ့ပုဂ္ဂိုလ်သူ့ကိုရည်ရွယ်ပြီးတော့ပြုပြုရတယ်ဒီလိုမဟုတ်လားဒါပေမဲ့အခုတော့ဘယ်လိုရည်ရွယ်ပြုကြတော့ဟောလဲသေးတဲ့လူရည်စူးပြုတာပဲမဟုတ်လားဟမ်သေပြီးတော့ပြိတ္တာဘဝမှာဖြစ်နေတဲ့ပုံကိုကိုချမ်းသာပါစေရည်ရွယ်ချက်နဲ့ပြုတာ အဲ့ဒါမှန်သလားမှားသလားဒါချင်းမှားတယ်ဆိုတာဘယ်လိုဟာလဲဟမ်တိုင်းဒီလိုဆိုလို့ရှိရင်တက္ကသိုလ်ဓမ္မသဘင်ပြန်ကြည့်ငါကပြန်ညွှန်းအောင်မဟုတ်လားတက္ကသိုလ်ဓမ္မသဘင်ပြန်ကြည့်တို့တို့ပြောလို့ရှိရင် သေသူဟာအန္တရာဘဝဂျာဘဝမှာခဏခိုးနေရတဲ့အဲ့ဒီခိုးနေရတဲ့တရေလေးတစီလေးမကြွသေးလို့မလို့ဆွန့်သွတ်တယ်ဆိုတဲ့အဓိပ္ပာယ်နဲ့ရည်ရွယ်ချက်နဲ့ပြုကြတယ်မဟုတ်လားဩတက္ကသိုလ်ဓမ္မသဘင်ပြန်ကြည့်ဟုတ်ကဲ့လားဟုတ်ပါဘူးတက္ကသိုလ်ဓမ္မသဘင်ပြန်ကြည့်လဲရတယ်ကံနဲ့ဓမ္မလိုဘဝလဲရတယ် တက္ကသိုလ်ဓမ္မသဘင်မှာလည်းရှိတယ်ဂန္ဓေဓမ္မရဘဝမှာလည်းရှိတယ်ဒီတော့ဈာမှာသေတဲ့လူဟာဒီဘဝကသေပြီးနောက်ဘဝမကူရသေးခင် မကူနိုင်သေးတဲ့အတွက်ဈာဘဝမှာတစေဘဝတရေဘဝအနေနဲ့ဘဝတစ်ခုမှနေနေရတယ်လို့ယူဆရင်အဲ့ဒီယူဆကိုဘာခေါ်လဲ အန္တရာဘဝဒိဋ္ဌိအဲဒါလို့ကြာဘဝမှာခိုးနေရတဲ့အသက်ဝိညာဉ်လေးတစ်စေတရေလေးကိုရည်ရွယ်ပြီးတော့ကျွလွတ်ပါစေလို့ဒါနကုသိုလ်ပြုရင်ရည်ရွယ်ခြင်းမှန်သလားမှားသလားအန္တရာဘဝဒိဋ္ဌိလည်းဟုတ်တယ်တတ္တဒိဋ္ဌိလည်းဟုတ်တယ်ဟုတ်တယ်မဟုတ်လား ဘယ်လိုမှရည်ရွယ်ချက်မှန်တယ်လဲသေပြီးတဲ့နောက်ဘဝမှာပြိတ္တာဘဝမှာဆင်းဆင်းရဲရဲနဲ့နေရတယ်ဆိုတာနေရလို့ရှိရဲ့အဲ့ဒီပုဂ္ဂိုလ်ဒီကုသိုလ်သိပြီးဝမ်းမြောက်မှုမောတာရုခေါ်လို့သုတ္တနံကုသိုလ်စိတ်တွေဖြစ်ပြီးကောင်းရိုးရစေဖို့ရည်ရွယ်ချက်ဟုတ်ကဲ့လား အဲဒီကပြုတဲ့ကုသိုလ်တွေကသူစီပြောင်းပြီးရောက်သွားတာလားသူတဏ္ဏမှာကုသိုလ်စိတ်တွေအသစ်ဖြစ်တာလားကုသိုလ်စိတ်ဖြစ်တာဒီကပြောင်းသွားတာမဟုတ်ဘူးအဲပြောလဲစမ်းတယ်ပြောလဲရအောင်ပြောရအောင်မလားอืม ဒီကကုသိုလ်ကသေသူရဲ့တဏ္ဍာမှာပြောင်းသွားတယ်ဆိုရင်မှန်သလားမှားသလားမှန်ပါပါသေသူရဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာမှာဒီကကုသိုလ်အကြောင်းပြုပြီးသူ့ကုသိုလ်စိတ်အသစ်ဖြစ်တယ်ဆိုရင်ဟောသိကြလားသိကြပါရဲ့ဗျာอืมအင်္ဂလိပ်စကားမှာ transfer ဆိုတဲ့စကားရှိတယ်မဟုတ်လား လူတွေပြောကြတယ်တယုံကတယုံပြောင်းတယ်ယာရုတစ်ခုကတစ်ခုပြောင်းတယ်ဆိုလို့ချင်း transfer လုပ်တယ်လို့ပြောတယ်မဟုတ်လားဘာဆိုလို့ရလဲခုပြောင်းသွားတာတစ်ခုကနေပြီးတစ်ခုကိုပြောင်းသွားတယ်ဟုတ်တယ်မဟုတ်လားဒီတော့အဲ့ဒီသေသူကိုရည်စူးပြုတဲ့ကုသိုလ်အဲ့ဒီကုသိုလ်သေသူရတယ်ဆိုတာ transfer လုပ်တယ်ဆိုရင်မှန်သလားမှားသလားမှန်ပါပါဘုရားဘာကြောင့်သူပြောသွားတာမဟုတ်လို့ဟုတ်လား transfer ကဘာလုပ်တာတော့อืมအဲ့ဒါတချို့ဘုန်းကြီးတွေဗမာပြည်မှာတော့မဟုတ်ပါဘူးတခြားတခြားနိုင်ငံတွေမှာအထူးသဖြင့် တီဟိုနိုင်ငံတိရိလင်္ကာနိုင်ငံမှာအဲ့ဒီအမျှဝေတာကို transfer နဲ့သူတို့သုံးတယ် we transfer this meritorious deed to you ဒီကုသိုလ်ကိုတင့်စီကိုငါတို့ပြောင်းပေးလိုက်ပါတယ်တဲ့ရလားမရပါဘူးဗျာอืมအဲ့လိုဆိုရင် transfer သုံးရင်မှန်သလားမှားသလားမှန်ပါ ဒီကုသိုလ်ကိုသင်ကို အမျှရရှိဖို့ပေးဝေပါတယ်လို့ဆိုလို့ရှိရင်တော့ဒီကုသိုလ်ကိုသူသိပြီးတော့သူတဏ္ဍာမှာကုသိုလ်စိတ်ဖြစ်တယ်ဆိုရင်ဒီကုသိုလ်ရဲ့အမျှအဖို့ဘာကကို သူရတာပဲမဟုတ်လားအမျှဆိုတာအညီအမျှအညီအမျှဆိုတာတို့ရတယ်လို့ဒီကုသိုလ်သင်လည်းပဲ အညီအမျှရပါစေဟုတ်တယ်မဟုတ်လားမှန်ပါဗျာအဲ့ဒါလို့ဆိုလို့ရှိရင်တော့ဒါကူးပြောင်းစေတာမဟုတ်ဘူးပေါ့ဘာလို့တာတော့ဟမ်အညီမျှရစေတာကို စကားတစ်လုံးနဲ့နဲ့ဘယ်လိုသုံးတော့နိုင်ငံသားယောဂီတွေလာတယ် ငကြမ်းသားယောဂီတွေလာတဲ့အခါကျတော့အခန်းကသူတို့ကပထမလူတွေကတယောက်စီတယောက်စီယူထားတော့အခန်းပြည့်နေတာပြည့်နေတဲ့နောက်ရောက်တဲ့လူကသွားကြည့်တဲ့အခါကျတော့တခန်းနဲ့နှစ်ယောက်နေနိုင်တဲ့ကလေးနှလုံးရှိတယ်လို့သိတော့အဲ့ဒီနောက်ရောက်တဲ့ယောဂီကဘယ်လိုပြောသလဲဆိုတော့ shall i share that room with the the previous yogi လို့လည်းပြောသုံးတယ် shall i share အဲ့ဒါဘယ်လိုဗမာစကားပြောဝေမျှပေးတာမဟုတ်လားတပည့်တော်အဲ့ဒီအခါမှာအရင်ယောဂီနဲ့ဝေမျှပြီးနေနိုင်ပါသလားဖေဟာသူကမျှပေးရမယ်သူနေတဲ့ထဲကဒီလိုမဟုတ်လားမှန်ပါ အဲ့ဒါကိုပဲဒီမှာအမျှဝေးတယ်ပြောတာမဟုတ်ဘူးလားမဟုတ်ဘူးလားကျွန်ုပ်ကုသိုလ်ပြုလိုက်တယ်အဲ့ဒီကုသိုလ်ကိုကျွန်ုပ်နဲ့အညီမြတ်တင့်ကိုလည်းဝေပေးလိုက်ပါတယ်သင်လည်းပဲရပါစေဒီလိုမဟုတ်လားအဲ့ဒီတော့ we share we share this meritorious deeds with you or with all living beings we share this meritorious deed meritorious deed ဆိုတာကုသိုလ်ကောင်းမှု with you သင်နဲ့မျှပြီးတော့ပေးပါတယ်သင်ကိုမျှပေးပါတယ် we share this meritorious deed with you ဒါမှမဟုတ်တတ္တဝါအလုံးမျှတယ်ကိုယ်ပေါ့စနားမလဲတော့လေဟုတ်ပါဖြစ်နေတယ်ပြောရသမောဟဲ့ တော်တော်ပြင်းနေပြီနဲ့တူတယ်မငိုက်တာကံကောင်းပေါ့ဗျဟိုကိုယ်တမကတော့ခုနသူတို့ငိုက်ပြီးသွားပြီဟိုကိုယ်ကသူငိုက်ပြီးသွားပြီဟိုဘက်ကသီလရှင်ကလည်းသူငိုက်ပြီးသွားပြီပြင်းမနာလေပြင်းမနာလည်းသူငိုက်တာသူတော့မှတ်ပုံတင်နေတာငိုက်ပါတယ်လေပြင်းမနာကတော့អော်ရင်းနဲ့သူကငိုက်တာ ဒီကိုရင်ကတော့သူကမငိုက်မလိုက်ချင်လိုက်ချင်နဲ့လိုက်တယ်ငိုက်သွားတာဒါနဲ့လက်ညှိုးထိုးပြတော့ရှေ့ကကိုရင်ကနှာခေါင်းဆွဲလိမ်လိုက်တယ်ဒါမှပြောက်သွားအဲ့ဒါကိုရင်ကမငိုက်သေးတာတော်သေးတာပေါ့နော် We share this marriage to this deed with all living beings. ဒီကုသိုလ်ရဲ့အဖို့ကိုတတ္တဝါအားလုံးကို အမြတ်ပေးဝေပါတယ်။ May all living beings obtain the share of merit and be happy and peaceful. တတ္တဝါအားလုံးဟာဒီကုသိုလ်ရဲ့အမြတ်ကိုရရှိပြီးတော့ကျမ်းမာပျော်ရွှင်ငြိမ်းချမ်းအေးမြပါစေ။အဲဆိုလိုတာက transfer သုံးရင်မှန်သလားမှားသလားအဲ့ဒါ share သုံးရင်တော့ဟုတ်လားဒီကုသိုလ်ကိုမျှယူပါတယ်ဆိုတော့သူကသာဓုခေါ်လိုက်တာနဲ့ဒီကုသိုလ်သူ့တဏ္ဍမျှပြီးသားဖြစ်မသွားဘူးလားအဲအဲ့ဒါကြောင့်အဲ့ဒါသုံးတာလည်းသတိထားရတယ် gain တို့ယုံနဲ့နာကလည်းပဲရောက်တော့ transfer တွေ share တွေရောက်ကုန်ပြီနော်ဒီတော့ရုပ်အမျိုးမျိုးနာအဖျားဖျားကိုမှန်စွာသိသည်ဖြစ်၍ဆိုသဖြင့်ရုပ်အမျိုးမျိုးနာအဖျားဖျားရုပ်တိုင်းနာတိုင်းကိုသိရမယ်ဒါပြောတာမဟုတ်လားရုပ်တိုင်းနာတိုင်းသိတော့ရုပ်ဖြစ်တိုင်းနာဖြစ်တိုင်းထင်းထင်းရှားရှားဖြစ်သမျှရှုနေရမှာမဟုတ်လားရှုမှသာသိမှာမဟုတ်လား အဲ့တော့မရှိရမဲ့မိနစ်မရှိရမဲ့စက္ကန့်ရှိသေးလားမရှိရမဲ့ရုပ်ကောရှိသေးလားမရှိရမဲ့နာမ်ကောရှိသေးလားမရှိဘူးဒီလိုဆိုလို့ရှိရင်အမြဲတမ်းရှုနေရမှာဆိုတော့ဈဉ္ညာလျှောက်ယုံထိုင်ယုံနဲ့ကိစ္စပြီးရောလားဘာအရေးကြီးတယ်လဲ အသေးစိတ်အမှုရာအထွေထွေ အမှုရာတွေကို မပြအောင်စိတ်စိတ်ဆက်ဆက်ရှုဖို့အရေးမကြီးဘူးလားစိတ်စိတ်ဆက်ဆက်ရှုမှပဲရှုမှတ်မှုကဆက်ဆက်မိမှာမဟုတ်လားအဲရှုမှတ်မှုဆက်ဆက်မိမှာတမာရီကပိုးပိုးပြီးအာကောင်းလာမယ်တမာရီအာကောင်းမှပဲဝိပဿနာဉာဏ်ဖြစ်မယ်မဟုတ်လားဒါကြောင့် အသေးစိတ်အမူအရာဆိုတာမြတ်တောင်ခတ်တာစရွေးမြူတာကစမလွတ်ရအောင်ရှုရတယ်မြတ်တောင်လေးတစ်ချက်ခမိလိုက်တဲ့နဲ့ခတ်တယ်ခတ်တယ်လို့လှုပ်ရှားမှုရှုရတယ်စရွေးမြူလိုက်တာနဲ့ပထမမြူခြင်းနဲ့မြူခြင်းနဲ့မြူခြင်းစိတ်ရှုရတယ်နောက်မြူတော့မြူတယ်မြူတယ်ရှုရတယ်မြူလို့မလို့လက်ချောင်းနဲ့ရောက်သွားလို့လက်ချောင်းနဲ့ထိတယ် အောက်ဥရဲလည်းပဲတွင်မိုင်းထိတာသိတယ်ဆိုထိတယ်ထိတယ်ရှူရတယ်အဲ့ဒါဟာသေးစိတ်မူရပေါ့အဲ့ဒါလောက်ကြာအောင်တော့ရှူရမယ်ဆိုတော့မရှူရမယ့်ဟာရှိသေးလားတဘောတဘာသွားတဲ့အခါကျတော့မရှူရဘူးပေါ့ရှူရမှာလားတဘောတဘာသွားတဲ့အခါရှူရမယ်ဘယ်သူကပြောတော့ အမဲဘယ်လိုပြောတော့ငယ်ပြောတော့မှာဟောပေါ်လေးစွန်ရာပေါ်လေးစွန်ရာလျှော်ဖွရာထိုင်ထရာလဲရှုပါလေပေါ်လေးစွန်ရာဆိုတာဘာတော့နဲ ပေါ့ဆိုတာကိုယ်ပါတော့ကိုယ်ဟဲ့ကိုယ်ပေါ့တယ်ဆိုတာသိလားပေါ်လေးစွန့်ရအပေါ်စွန့်ရင်ဖြစ်စေအလေးစွန့်ရင်ဖြစ်စေရှုမှတ်ပါတဲ့အဲ့ဒါဘာပြောတာလဲစားပေါ်နေတဲ့ဖင်ကိုသွန်ပြလိုက်တာအဲ့ဒါအပေါ်စွန့်တာ ဆန်းကန်နေတဲ့ဟင်းသွန်ပြလိုက်တာလေ အပေါ်အလေးစွန်းတာအဲ့ဒါပြောတာလားဟမ်ဘာပြောတာလဲကျင်ငယ်စွန့်ရင်လဲရှုမှတ်ပါတဲ့ကျင်ကြီးစွန့်ရင်လဲရှုမှတ်ပါတဲ့အဲကျင်ငယ်တို့ကျင်ကြီးတို့နားလည်လားကိုရင်တို့ဟောရေကိုရင်ပေါ့စားဒီဘက်ကြည့်ဒီဘက်ရောက်တဲ့သူ့ ကျင်ငယ်ကျင်ကြီးဆိုတာနားလဲလားဘာတော့ကျင်ငယ်ဆိုတာသိဘူးအဲကျင်ကြီးဆိုတာဘာလဲမသိဘူးကဲပြောပြလိုက်ဟောကကျင်ငယ်ဆိုတာဘာလဲပြောပြလိုက်ပါဦးอืมကိုရင်ကသူ့ကိုပြောပြလိုက်ဩကိုရင်လည်းမသိဘူးကိုရင်လည်းကျင်ငယ်မသိဘူး အဲကိုရင်သိပြီလားကျင်ငယ်ကျင်ကြီးဆိုတာသိပြီလားမသိသေးဘူးမသိသေးဘူးအဲကိုရင်ကသိလားကျင်ငယ်ကျင်ကြီးရောနော်ဒီလိုဆိုတော့ငါဟို စကားဝတ်နဲ့ပြောအောင်မှနဲ့တူတယ်တော့ကြကြတော့ကာကောတိတင်ဟောဖြစ်နေမယ်ကျင်ကြီးဆိုတာဓွာရဘောက်ကထွက်တာဓွာရဓွာရမသိပြအဲ့ဒါကျင်ကြီးအေး ကျင်ငယ်ဆိုတာရွှေပန်းကထွက်တာသိလားသိပြီလားအော်သိပြီအဲ့ဒီအခါလဲရှုမှတ်ပါတဲ့မြတ်စွာဘုရားအဲ့ဒါပြောတာဥစ္စာရပတ္တဝကမေ ကျင်ကြီးစွညင်းအမှုကျင်ငယ်စွညင်းအမှုကိုပြုရ၌လဲသံဇာနာကာရီဟောတိရှုမှတ်လျက်ပြုရမည်တဲ့ဟောပါတယ်တော့ကျင်ကြီးစွန့်တော့လဲရှုမှတ်ရမှာပဲကျင်ငယ်စွန့်တော့လဲရှုမှတ်ရပါပဲအပေါ့သွားတော့လဲအလေးသွားတော့လဲဝင်တော့တော့သိလားပေါ်တာလေးတာတွေသိလား စွန့်စားတဲ့အခါသိတာပေါ့ပေါ်လေးစွန်ရာလျှော်ဖို့ရာထိုင်ထရာလဲရှိပါလေအပေါ်စွန့်တယ်လဲစွန့်တယ်စွန့်တယ်လို့ရှိပါရတယ်အလေးစွန့်တော့လဲစွန့်တယ်စွန့်တယ်ရှိပါရတယ်ထိုင်တော့လဲထိုင်နေထိုင်နေထတော့လဲထတယ်ထတယ်ရှိပါရတယ်အဝတ်လျှော်တဲ့ဖွတ်တဲ့အခါကျတော့လည်းပဲအဝတ်ကင်တာရောအဝတ်မြောက်တာရော ဆပ်ပြတိုက်တာရောအဝတ်ပုတ်တာရောအဲ့ဒါတွေအားလုံးလောက်ကင်တဲ့အတိုင်းရှုပါတဲ့အဲ့တော့မရှုရတာရှိသေးလားအဲ့ဒါလို့ရှုမှပဲရှုမှတ်မှုစိစက်မှာမဟုတ်လားအဲ့လိုစိစက်မှပဲတမာရီအားကောင်းမယ်တမာရီအားကောင်းမှပဲဝိပဿနာဉာဏ်ဖြစ်မယ်ဒါကြောင့်အဲ့လိုရှုတဲ့အခါမှာလည်းပဲ ပေါ့ပေါ့ဆဆလေးမရှိပါနဲ့စူးစူးဆိုင်ဆိုင်ရှုပါအာယမတေချာထိထိခိုက်ခိုက်သိအောင်စူးစူးဆိုင်ဆိုင်ရှုပါအမှုရာတိုင်းကို ရှုတာကိုစိတ်စိတ်ဆက်ဆက်ရှုတယ်အဲ့လိုရှုတာလည်းပဲမြန်မြန်ကြီးလှုပ်ပြီးတော့မရှုပါနဲ့တဲ့မြန်မြန်လှုပ်ရှုလို့ရှိရင်တမာရီအာမကောင်းပါဘူးတဲ့ဘယ်လိုရှုရမှာလဲ ဖြည်းဖြည်းလှုပ်ရှုတော့စိတ်သလားကျဲသလားအဲစိတ်စိတ်ရှုပါတဲ့အာလုံးကိုဖြည်းဖြည်းလေးထိုင်လဲဖြည်းဖြည်းလေးထလဲဖြည်းဖြည်းလေးဇွန်းစီလက်လှမ်းလဲဖြည်းဖြည်းလေးဇွန်းကင်လဲဖြည်းဖြည်းလေးဟင်းခတ်လဲဖြည်းဖြည်းလေးဟင်းယူလဲဖြည်းဖြည်းလေးပါဇဟာတော်လဲဖြည်းဖြည်းလေးပါဇတ်တဲ့ဟင်းခွန်းတော်လဲဖြည်းဖြည်းလေးစသည်အကုန်လုံးဖြည်းဖြည်းလေးလောက်တာဟာစိတ်စိတ်ရှူတာ ဟုတ်ကဲ့လားအဲ့ဒါကြောင့်စေးစေးဆက်ဆက်စူးစူးဆိုင်ဆိုင်စိတ်စိတ်ရှုပါလို့ပြောတာဟုတ်ကဲ့လားဘယ်လိုရှုရမလဲစူးစူးဆိုင်ဆိုင်စေးစေးဆက်ဆက်စိတ်စိတ်ရှုပါအဲ့ဒါလို့ရှုရင်တံပဇိညာမဖြစ်ဘူးလား အဲသာမဇညဆိုတာအဲ့ဒါစူးစူးဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ပဲဟုတ်ကဲ့လားဆိုစူးစူးဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ရှုမှတ်ပါစူးစူးဆိုင်ဆိုင်စိတ်စိတ်ဆတ်ဆတ်စိတ်စိတ်ရှုမှတ်ပါဆို စသုံးလုံးကိုလက်ကင်ထားတရားရမှသေကြသည်စသုံးလုံးကိုလက်ကင်ထားတရားရမှသေကြသည် စာသုံးလုံးဆိုတာပါတော့ဟုတ်ကဲ့လားအဲ့ဒါလို့ဆိုမရဘူးလားသံပဇိညာအဲ့ဒီမှာမြတ်စွာဘုရားကသံပဇိညာမှာရှုမှတ်ပုံနီးပြလေးဟောခဲ့တဲ့အကျမ်းပြင်းပေါ့အသေးစိတ်တော့မယူပါဘူးဘာကြောင့်လဲဆိုတော့ဒီနီးမိပြီးတော့တခြားဟာအကုန်ရှုလို့ဆိုလိုတယ် ပုဏ္ဏစပရံဘိက္ခွေဘိက္ခုအဘိကံတေပဋိကံတေသမ္ဇာနာကာရိဟောတိအာလောကိတေဝီလောကိတေသမ္ဇာနာကာရိဟောတိသမင်စီတေပတာရိတေသမ္ဇာနာကာရိဟောတိသင်္ဃာတိပတ္တစီဝရာဓာရဏေသမ္ဇာနာကာရိဟောတိကိုယ်ရဲ့ဟဲ့ကိုယ်ဒီဘက်လဲမင်းဘယ်ကြည့်နေငါကြည့်อืม ကြည့်တရားငါ့ကိုသေချာကြည့်ငါသေချာကြည့်ရင်မင်းတရားရသွားမယ်နော်อืมဥစ္စာရပတ္တဝကမေသမ္ပဇာနာဂါရိဟောတိအတိတေပိတေခာယိတေတာယိတေသမ္ပဇာနာဂါရိဟောတိဂတေထိတေနိသိနေသုတ်တေဇာဂရိတေပါတိတေဒုံနိဘာဝေသမ္ပဇာနာဂါရိဟောတိအဲ့ဒါ အသေးစိတ်ရှုမှတ်ပုံကိုမြတ်စွာဘုရားနီးပြဟောခဲ့တာဘိကဝေခြေသားခြေမေခြေသမီးတို့ပုဏ္ဏစပရံရှုပုံတစ်မျိုးက ရှုပုံတစ်မျိုးပြောမယ်အဘိကံတေရှိသို့သွားသည်ရှိသောပဋိကံတေနောက်သို့ဆုတ်သည်ရှိသောသံဇာနာကာရီဟောတိရှုမလျက်ပြုအပ်မည်တဲ့ဟောပါတယ်တော့ ဟလားအာလောကိတေတဲ့တဲ့ကြည်သည်ရှိသောဝီလောကိတေဘေကိုကြည်သည်ရှိသောသမဇာနာကာရိဟောတိရှုမှတ်လျက်ပြုရမည်ပါတယ်တော့အဲရှေ့တဲ့တဲ့ကြည်ရင်လည်းကြည်တယ်ကြည်တယ်လို့ရှုမှတ်ဘေးကြည်မိရင်လည်းကြည်တယ်ကြည်တယ်လို့ရှုမှတ် ဘယ်ကြည့်ကြည့်ကြည့်တယ်ကြည့်တယ်ရှုမှဒီလိုမဟုတ်လားသမင်စိတ်တေလက်ခြေတို့ကိုကိုယ်သည်ရှိသောပတာရိတေလက်ခြေတို့ကိုဆံသည်ရှိသောတမဇာနာကာရီဟောတိရှုမှလျက်ပြုအပ်မည်ပါတယ်တော့ လက်ကွေးရင်လည်းကွေးတယ်ကွေးတယ်ကွေးတယ်လို့ဖြည်းဖြည်းလေးကွေးပြီးတော့ကွေးရွေမှုကိုလိုက်ရှုလက်ဆန့်ရင်လည်းဆန့်တယ်ဆန့်တယ်ဆန့်တယ်လို့လိုက်ရှုခြေတော့ကွေးရင်လည်းကွေးတယ်ကွေးတယ်ရှုဆန့်ရင်လည်းအဲ့ဒါမြတ်စွာဘုရားတိုက်ရမိန်ထားတာရှုမိကြရဲ့လားဟုတ်ကလား အဲရှုမိကြရဲ့လားရှင်ဘုရားတို့သိကြရဲ့လားอืมသမင်စီတေပသာရိတေသမ္မဒါနဂါရိဟောတိသင်္ဃာတိပတ္တစီဝရဓာရဏေသင်္ကန်းကြီးနှင့်သင်မိုင်သင်္ကန်းတပိတ်ကိုကာယ၌လဲသမ္မဇနာကာရီဟောတိရှုမှတ်လျက်ပြုရမည် သင်္ကန်းကြီးကင်တော့လဲကင်နေကင်နေရှုသင်မိုင်ကင်တော့လဲကင်နေရှုဧကတိကင်တော့လဲကင်နေရှုပြင်းတော့လဲပြင်းနေရှုဝတ်တော့လဲဝတ်တယ်ရှုသင်္ကန်းကြီးပခုံးပေါ်တင်တော့လဲတင်နေရှုအဲ့ဒါပြောတာမရှုမှတ်ပဲသင်္ကန်းကိုဘယ်တော့မှမကင်နဲ့ဘယ်တော့မှမပြင်းနဲ့ဘယ်တော့မှမဝတ်နဲ့ဒါပြောတာအဲ့ဒါတော့ဒါယဟန်မို့လို့သင်္ကန်းပြောတာမဟုတ်လား လူကြတော့အဝတ်စားပေါ့အင်ကြီးလုံကြီးပေါ့ဟုတ်ကလားသီလရှင်လည်းသီလရှင်ဝတ်တဲ့အဝတ်ပေါ့ဟုတ်ကလားအဲဒီတော့ခြုံမိအောင်ဆိုလို့ရှိရင်အဝတ်ကရင်ကိုင်နေရှုအဝတ်ဝရင်ဝတ်တဲ့ရှုအဝတ်ပြင်ရင်ပြင်နေရှုဆိုတော့အားလုံးမခြုံမိဘူးလားอืม နောက်ဥစ္စာရပတ္တဝါကာမေသမဇာနာကာရီဟောတိဥစ္စာရပတ္တဝါကာမေခြင်းကြီးစွန့်ခြင်းအမှုခြင်းငယ်စွန့်ခြင်းအမှုကိုပြုရ၌လေသမဇာနာကာရီဟောတိရှုမှတ်လျက်ပြုရမည်ပါတယ်တော့ခြင်းကြီးစွန့်ရင်လေစွန့်နေစွန့်နေလို့ရှုမှတ်ပြီးပြု ခြင်းငယ်စွန့်ရင်လေ စွန့်တယ်စွန့်တယ်လို့ရှုမှတ်ပြုဒါဖြစ်လို့ရှိရင်အဲ့ဒီစွန့်တဲ့အခါမှပဲရှုမှတ်ရမှာလားကုဋိတကားဖွင့်တဲ့အခါ၊ကင်တဲ့အခါမရှုမှတ်ရဘူးလားဝင်တဲ့အခါရောဟုတ်ကဲ့လားအကုန်လုံးအပြုတ်မှုမှန်သမျှအကုန်ရှုဒါပြောတာဟုတ်လား အသိတေစားရ၌လဲပီတေတောက်ရ၌လဲခာယိတေဝါရ၌လဲသာယိတေရရ၌လဲသမဇာနာကာရီဟောတိရှုမှတ်လျက်ပြုအပ်မည်စားတဲ့အခါဝါတဲ့အခါရက်တဲ့အခါတောက်တဲ့အခါအကုန်လုံးစားမှုတောက်မှုမှန်သမျှပြုတ်နေတဲ့အချိန်မှာပြုတ်မှုလှုပ်ရှားမှုအကုန်လုံးကိုမလုပ်ရမလဲရှုမှတ်လျက်ပြု အတိတေပိတေခာယိတေတာယိတေသမ္ပဇာနာဂါရိဟောတိကတေသွားရာ၌လေထီတေရရာ၌လေနိသိဏေထိုင်ရာ၌လေသုတ်တေအိယာ၌လေဇာဂရိတေနိုးရာ၌လေဘာတိတေစကားပြောရာ၌လေသုံးနိပါဝေစကားမပြောပဲတိတ်တိတ်ဆိတ်ဆိတ်နေရာ၌လေ ကာမဇာနာကာရီဟောတိရှုမှတ်လျက်ပြုရမည်မပြောမဖြစ်လို့ပြောเสียစကားရှိလို့အဲ့ဒီစကားလေးတစ်ခွန်းတစ်ခွန်းပြောတာတောင်ဘာလုပ်ရမလဲရှုမှတ်လျက်ပြောပါတဲ့စကားပြောတာတောင်ရှုမှတ်လျက်ပြောပါအဲ့ဒါကလည်းပဲရှုမှတ်ရအောင်ဆို စကားတွေပြောနေရမှာလားဘယ်လိုတော့ အကြောင်းအားလျော်စွာ မပြောမဖြစ်လို့ပြောเสียကြုံလာရင်တိုးရိုးတိုးရိုးပြောပြီးအဲ့ဒီတိုးရိုးတိုးရိုးပြောတာကိုပဲရှုမှတ်ပါဒီလိုမဟုတ်လားမှန်ပါဗျာဘာကြောင့်များတိုးရိုးပြောရမလဲအဲကိုပြောတဲ့စကားသံသူများကြပြီးသူများတရားအနှောင့်အယှက်ဖြစ်မှာဆိုလို့ဒါဖြင့်ဘာကြောင့်များတိုးရိုးပြောရမှာတော့ ဟမ်စကားရှည်ရှည်ပြောရင်ပြောနေသမျှတစ်ချိန်လုံးရှုမှတ်မှုလွတ်မနေဘူးလားရှုမှတ်တယ်ဆိုတော့လည်းပဲတကယ်စူးစူးဆိုင်ဆိုင်ရှုမှတ်နိုင်မှာမလားအဲ့တော့စကားပြောတာကြာသမျှတရားပြည့်မနေဘူးလားအဲ့ဒါကြောင့်မလုပ်ရမှာလဲတို့တို့ပြောရမယ် ဟုတ်ကလားတိုးရိုးတိုးရိုးဘယ်လိုပြောရမှာလဲအဲ့ဒါကယောဂီပေါက်စားတွေနဲ့သီလရှင်ပေါက်စားတွေကိုပဲပိုးပြောရသူတို့အဆောင်ရောက်လို့ရှိရင်တိုးရိုးတိုးရိုးမဟုတ်တော့သူကကျဲကျဲရှည်ရှည်ဖြစ်ကုန်အဆောင်ပြန်ရအောင်တခါကကြမ်းမှကုသိုလ်ခေါ်ပေးရအောင်ဘယ်လိုပေးရလဲ အဲနေတော့နီးကပ်နေပြီနော်တုံနေပါဝေစိတ်စိတ်နေလို့လို့ရှိရင်လည်းပဲရှုမှတ်လျက်နေပါတဲ့အဲ့ဒါစကားမပြောပဲစိတ်စိတ်နေတဲ့အခါကျတော့ခန္ဓာကိုယ်ကရုပ်ထင်ရှားရင်ရုပ်ကို ရှုသိနေပေါ့စိတ်ထင်ရှားရင်စိတ်ကိုရှုသိနေဒီလိုမဟုတ်လားအဲအဲ့ဒါမြတ်စွာဘုရားနီးပြလေးဟောခဲ့တာ အဲ့ဒီနီးမိပြီးတော့တနေ့လုံးပြုမှုလှုပ်ရှားမှုအမှုအရာမှန်သမျှတစ်ခုမှမလွတ်ရအောင် ရှုရမယ်ဆိုတဲ့အဓိပ္ပာယ်ဟုတ်လားအဲ့ဒါကိုသံပဇင်ညပြောတာရုပ်အမျိုးမျိုးနာအဖျားဖျားကိုမှန်စွာသိခြင်းရုပ်တိုင်းနာတိုင်းဖြစ်ပေါ်သမျှကိုသိခြင်းဟုတ်ကဲ့လားသံပဇင်ညပြောဖို့မကုန်သေးဘူး နဲ့ပြန်ကြဆက်ပြောအောင်မလားတော်တော့ပါပြီခင်ဗျာတပည့်တော်တို့နားကြီးလာပါပြီဟုတ်လားဘာကြောင့်နာကြီးတယ်လဲနာကြီးတယ်လဲဆိုတော့ဆရာတော်ကမြတ်စွာဘုရားဟောတာဘလောက်ပဲပြောပြောတပည့်တော်တို့ကမလိုက်နာနိုင်တော့နာကြီးတာပဲအဖတ်တင်ပါတယ်ဘုရားကဲဒါဖြင့်လိုက်ဆို ရှေ့သို့သွားလင်သွားတယ်ပင်တွင်တွင်ရှုရမည်ရှေ့သို့သွားလင်သွားတယ်ပင်တွင်တွင်ရှုရမည် နောက်သို့ဆုံးလင်သုတ်တယ်ပင်တွင်တွင်ရှုရမည်သို့တဲ့ကြည်လင် န့်လင်းအဝတ်ကိုင်လင်းအဝတ်ဝတ်လင်းအဝတ်ပြင်းလင်း အိုခွဲ့ကိုင်းလင်အိုခွဲ့စေလင်အိုခွဲ့တုတ်လင်အိုခွဲ့သိမ့်လင် ကျင်ကြီးစွန့်လင်းကျင်ငယ်စွန့်လင်းသာသောခါတွင်သောသောခါတွင်သော ဝါသောခါတွင်ရေသောခါတွင်မြူသောခါတွင်သွားသောခါတွင် ယတ္တောခါတွင်ကတိထိတိထိုင်သောခါတွင်လျောင်းသောခါတွင်ဣဒ္ဓောခါတွင် သို့သောခါတွင်စကားပြောလင်ထိတ်ဆိတ်နေလင်အဲ့ဒါမြတ်စွာဘုရားဟောသလောက်ဘာသာပြန်လိုက်တာ အဲဒီတော့အဲ့ဒါလောက်နီးပြထားလို့ရှိရဲ့ဒီတဲ့ပိုးပြီးအသေးစိတ်ရှုမှတ်ရမယ်ဆိုတာနားမလဲပေဘူးလားနားလဲတာရမယ်အဲ့ဒါတံပစညနားလဲတဲ့အတိုင်းကြိုးစားရင်ကြိုးစားတော့ခီးရောက်တာပေါ့ဟုတ်လားမှန်ပါပါဘုရား gain ပြန်ဆိုစမ်းမှာ တိပဋ္ဌာန်ဝိပဿနာတရားမှာနံပါတ်1အရေးအကြီးဆုံးကထွက်စိတ်လွင်စိတ်စဉ်းစားစိတ်တွေးစိတ်တွေမလွတ်ရအောင်ရှုဖို့အဲ့ဒါနံပါတ်1အရေးကြီးဆုံးပဲစိတ်ကိုရှုဖို့နံပါတ်1အရေးကြီးဆုံးပဲအလောက်ကစိတ်အလောက်ကိုနံပါတ်2အရေးကြီးတာကအသေးစိတ်အမှုအရာကိုစူးစူးဆိုင်ဆိုင်စိတ်စိတ်ဆက်ဆက် စိတ်စိတ်ရှုမှတ်ဖို့နံပါတ်1အရေးကြီးတယ်။ထိုင်ရှုမှတ်တာဈဉ္ညာရှုမှတ်တာကဒိဉ္ဇဈဉ္ညာလျှောက်ရှုမှတ်တာကနံပါတ်3 4လောက်ပဲရှိတယ်။အဲဒါအသေးသေးအမူအရာ ရှုမှတ်တာအရေးမကြီးဘူးလား။မကြီးပါဘူးဗျာ။အရှင်အာနန္ဒာယဟန္တာဖြစ်သွားတာအသေးစိတ်အမူအရာ ရှုမှတ်လို့ဖြစ်သွားတာ။ ပတာစာရာထေရီခေါ်တဲ့အရက်တဲကမပတာဂူရာသဆိုတာအဲ့ဒီပတာစာရာထေရီယဟနာဖြစ်တာလေအသေးစိတ်အမူအရာရှုလို့ဖြစ်သွားတာဒါကြောင့်အသေးစိတ်အမူအရာကိုဂရုတစိုက်စိတ်ဝင်တစားစူးစူးဆိုင်ဆိုင်စိတ်စိတ်ဆက်ဆက်စိတ်စိတ်ရှုမှတ်ဖို့ရာအလွန်အလွန်ကို အရေးကြီးတယ် ဘလောက်အရေးကြီးလဲဆိုရင်82ခုနှစ်ကအင်္ဂလန်ပြည်အော့စဖို့တရားစခန်းနှစ်လပြတော့အမေရိကန်ဘုံကြီးလေးတစ်ပါးအသက်30လောက်လာပြီးအထုတ်တယ်အသေးစိတ်အမူအရာကို ခိုင်းတဲ့အတိုင်းဂရုတစိုက်သူရှုတယ်စိစိဆက်ဆက်ကိုရှုတယ်အဲ့ဒါနဲ့အသေးစိတ်အမူအရာရှုရင်သူတရားတွေအများကြီးရှင်းရှင်းလင်းလင်းတွေ့တယ် တလားမပြည့်ခင်ဉာဏ်နံပါတ်17အထိ17အထိရှင်းရှင်းလင်းလင်းရပါဉာဏ်နံပါတ်17ဆိုတာသင်္ခါရုပ္ပခာဉာဏ်သင်္ခါရကိုအညီအမျှရှုတယ်ဆိုတဲ့ဉာဏ်ဒါပေမဲ့သူအာသာထုတ်နေတဲ့ကျမ်းမာရေးမကောင်းဘူးအဲ့ဒါကြောင့်တလားတလားပြည့်တော့အဲသူပြန်ရတယ် ပြန်ရတယ်ဆိုတာအမေရိကမဟုတ်ပါဘူးသူနေတာအင်္ဂလန်မှနေတာသူပြန်ကနေကြလာကြတော့တော့သူကလျှောက်တယ်ဘယ်လိုလျှောက်လဲဆိုတော့သူအတွေ့အကြုံကနေပြီးရလာတဲ့အသည့်ကိုသူလျှောက်တာဘယ်လိုလျှောက်လဲလို့ဆိုတော့ without awareness of daily activities meditations is nothing အဲ့လိုလျှောက်တာ without awareness of daily activities, meditation is nothing. Daily activities are nezen pyumure apyumu adhesaite. Without awareness are mashumata. Meditation is nothing ဆိုတာတော့သိရောဗောတရားအထုတ်တာလကားပဲတဲ့ အသေးစိတ်အမှုအရာမှမရှုမှတ်ဘူးဆိုရင်တော့တဲ့တရားအထုတ်တာလကားပါပဲတဲ့အသေးစိတ်အမှုအရာရဲ့တန်ဖိုးဟာဒီလောက်ကြီးမားတယ်ဒါကြောင့်အသေးစိတ်မှုအရာအထူးကိစ္စရှုမှတ်ရမယ်လို့သူပြောလို့တာအဲလာပြီးကတော့တဲ့အခါကျသူအဲစကားပြောသွားတယ်ဒီစကားသူပြောတဲ့စကားလုံးအတိုင်းမှတ်မိနေတယ်ဘာလို့မှတ်မိလဲမှန်လို့ပေါ့ without awareness of our daily activities, meditations and nothing. အသေးစိတ်အမူအရာမှမရှိမှရင်တော့တရားအထုတ်တာလကားပါပဲတဲ့။လကားပါပဲဆိုတာတရားရတဲ့လောက်မရနိုင်ဘူးလို့ဆိုလိုတာပေါ့။ဟုတ်လား။ဒါကြောင့်အသေးစိတ်အမူအရာအဖျားဖျား သေချာရှုသင့်ပေဒါပြောရမို့လားပါတယ်တော့ဒါကြောင့်အခုမြတ်စွာဘုရားဟောတဲ့တံပဇိညဒေသနာတော်အတိုင်းအသေးစိတ်အမူအရာမှမရှုမှတ်ဘူးဆိုလို့ရှိရင်တရားမရနိုင်ဘူးနားလေသဘောပေါက်ပြီးတော့အသေးစိတ်အမူအရာကို အလေးအနက်ထား ကရုဒဇိုင်းနဲ့စေစေစူးစူးဆိုင်ဆိုင်စေစေဆက်ဆက်စိတ်စိတ်ရှုမှတ်ပွားများအထောက်ကြခြင်းအပြင်ရှုမှတ်မှုတွေတစ်ဆက်တစ်ဆက်တည်းဖြစ်သွားတဲ့အတွက်စူးစိုက်တည်ငြိမ်မှုသမာဓိအားကောင်းလို့သိမှုဝိပဿနာဉာဏ်နဲ့တစ်ဆင့်နဲ့တစ်ဆင့်ရင့်တန်ပြီးမဲ့ဉာဏ်ဖူဉာဏ်နဲ့နိဗ္ဗာန်ကိုဝင်နိုင်ကြပါစေ။